ခန်းကြီး38အငယ်1မှ8တဏီကအလျံ9000အနံ9000ရှိ၍စတုရန်4000ဖြစ်သောမိရှုရာရစ်ပလင်ကိုအာကရှသားနှင့်လှုပ်လေ၏အမြင့်လဲ3000ရှိ၏ရစ်ပလင်4000အပေါ်မှာဥချို၄ချောင်းကိုအာကာရှသားနှင့်လှုပ်၍ခြေဝါနှင့်မွမ်းမံလေ၏အိုးနှင့်တကွတူရင်းပြားအင်တုံ အမဲသားချိတ် လင်ပန်းအစရှိသောရစ်ပလင်နှင့်ဆိုင်သောတစားရှိသမျှတို့ကိုကြေးဝါနှင့်လှုပ်လေ၏ကြေးဝါစကားကိုလှုပ်၍ရစ်ပလင်ကပန်းအောက်အလယ်၌ထား၍တဘိုးထားရာစကားလေးတောင်၌တက်ရသောကြေးဝါလေးခွင်းကိုသွန်းလေ၏အကာရှတာတဘိုးတို့ကိုလှုပ်၍ကြေးဝါနှင့်မွမ်းမံပြီးမှရစ်ပလင်ကိုထမ်းเสียဖို့တစ်ဖက်တစ်ချက် ခွင်းများ၌ရှိုထားလေ၏ထိုရစ်ပလင်ကို အပေါ်အောက်ဟင်းလင်းဖြစ်စေခြင်းဟာပြင်ပြားနှင့်လှုပ်လေ၏ပရိသတ်စည်းဝေးရာတဲတော်တကားရှိမှစည်းဝေးတတ်သော မိမတို့၏ခြေဝါမှန်များကိုယူ၍ခြေဝါအင်တုံနှင့်ခြေဝါခြေတော့ကိုလှုပ်လေ၏ငယ်ကူမ20တဲတော်ဝင်းကာယံမူကားအလျံအတောင်တရာရှိသောပိတ်ချောနှင့် တောင်ဘက်၌ကလကာကိုလှုပ်လေ၏ထိုကလကာဘို့တိုင်20တိုင်ခြေစွပ်20ကိုကြေးဝါနှင့်လှုပ်၍တိုင်တစုတိုင်တန်းတို့ကိုငွေဖြင့်ပြီးစေ၏ထိုနည်းတူမြောက်ဖက်၌ကာယံအလျာအတောင်တရာရှိသောကလကာနှင့်တကွာငွေတစုငွေတန်းပါသောကြေးဝါတိုင်20ကြေးဝါခြေစွပ်20ရှိ၏အနောက်ဖက်၌ကာယံအလျာအတောင်90ရှိသော ကလကာနှင့်တကွတိုင်30ခြေစွပ်30ရှိ၏အရှိဘက်၌လည်းအတောင်90ရှိ၏တကားဝတစ်ဖက်တစ်ချက်၌ကာယံအလျား15တောင်ရှိသော ကလကာနှင့်တကွတိုင်3တိုင်ခြေစွပ်3ခုရှိ၏ဝင်းပတ်လည်၌ကာသောကလကာရှိသမျှတို့သည်ပိတ်ချောဖြင့်ပြီး၏တိုင်တို့သည်ခြေဝါခြေစွပ်ငွေတဆုငွေဒန်းနှင့်ပြည့်စုံ၍ တိုင်ထိတ်များကိုလည်းငွေနှင့်မွမ်းမံလေ၏ဝင်းတိုင်တန်းရှိသမျှတို့သည်ငွေတန်းဖြစ်၏ဝင်းတကားဝ၌ကာယံပြသောထဲမောင်းသောထဲหนีသောထဲပိတ်ချောဖြင့်ပြီး၍ခြေလေသောကလကအလျားအတောက်20အမြင့်9000ရှိ၍ဝင်းကာသောကလကနှင့်တညီသည်ဖြစ်၏ဝင်းတကားဝတိုင်လေးခုရှိ၍ခြေဝါခြေစွလေးခုငွေတဆု့ ငွေတန်းများငွေနှင့်မွမ်းမံသောထိတ်များနှင့်ပြည့်စုံကြ၏တဲတော်တန်တင်ဝင်းပတ်လည်၌စိုက်သောတန်တင်ရှိသည်များတို့သည်ကြေးဝါတန်တင်ဖြစ်ကြ၏အငယ်27မှ31ဤရွေကမောရှိစီရင်သည့်အတိုင်းယေဘရဟိအာယုန်ဤသားဤတမန်သည်လေဝိလူများအမှုတော်ဆောင်စရာတဲတော်ကိုရေတွက် မှတ်သားသောတက်တေခံချက်တဲတော်စည်ရင်ပေသည်မောရှေအားသာရဖျားမှာထားတော်မူသမျှတို့ကိုယူဒမျိုးသားဟုရဤသားဖြစ်သော ဥရိဤသားဘေဇလီလသည်လှုပ်လေ၏ထိုမှတပါထုလှုပ်တတ်သော သူ၏အလုတ်စံပြသောလက်သမားအလုတ်ပြသောအထယ်မောင်းသောအထယ်ညီသောအထယ် ပိတ်ချောကိုချယ်လေတတ်သောသူ၏အလုတ်ကိုလုတ်တတ်သောဒံအမျိုးသားအဟိတမေဤသားအဟောလျဘလည်းရှိ၏တန်ရှင်းရာဌာနတော်ပြီးအောင်လှူ၍လုတ်သောရွှေချိန်ပေါင်းကအကြက်တော်တိုင်းအခွက်290ခုနှစ်ပိတ်တာ30ဖြစ်သည်စရင်ဝင်သောပရိသတ်များပေးသောငွေချိန်ပေါင်းကအကြက်တော်တိုင်းအခွက်1000နှင့်19ပိတ်တာ85ချက်ဖြစ်သည် အသက်20မှစ၍ပိုလွန်သမျှသောသူစည်းဝင်သည့်အတိုင်းလူ6သိန်း3550တို့သည် အကြက်တော်လိုက်ငွေချင်းအကြက်တဝက်စီပေးရကြ၏ခြေစွပ်တစ်ခု၌ငွေအခွက်30စီဝင်သည်ဖြစ်၍ငွေအခွက်တစ်ထောင်နှင့်တဲတော်ခြေစွပ်အတွင်းကလကခြေစွပ်ဒီဟုသောခြေစွပ်တရားကိုသွန်းလေ၏ကြံသောငွေ အခွက်38ပိတ်သာ ခုနစ်ငါးချက်နှင့် တိုင်တစို့နှင့် တိုင်တန်းတို့ကိုလုပ်၍တိုင်ထိပ်များကိုမွမ်းမံလေ၏။လှူသောကြေးဝါပေါင်းကားအခွက်ခုနစ်ရာနှစ်ဆယ်နှင့် လေးပိဿာဖြစ်သတည်း။ထိုကြေးဝါနှင့်ပရိသတ်စည်းဝေးရာတဲတော်တံခါးဝခြေစွပ်၊ကြေးဝါယဇ်ပလ္လင်၊ကြေးဝါဆန်ခါ၊ယဇ်ပလ္လင်တန်ဆာရှိသမျှကို၎င်း၊ကာသောဝင်းခြေစွပ်၊ဝင်းတံခါးဝခြေစွပ်၊တဲတော်တံသင် ဝင်းပတ်လည်၌စိုက်သောတံသင်ရှိသမျှကို၎င်းလုပ်လေ၏။